ကျေးဇူးတော်ရှင်ဧကမဟာပန္တိတာမိုးကုတ်ဆရာတော်ဘုရားကြီးအမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်ရှိရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဝေဒနာ၃ပါးကိုယ်အသေးကိုကြည်နီအမှတ်နှင့်တရားတော်ကသမိန်လောကကြီးတဲ့၌ဘုရုပါတော်ဖရာပွင့်ဖရာရဲ့လို့ဖြစ်ပေါ်လာခြင်းသည်ဒုံတော် မရသဘူးအရာထူးတဲ့ဖြစ်ပဲလို့ဒါလေးကိုရွတ်လေရှိနော်ဘုရားဘုန်းဘုရားကြုံခဲ့တယ်ကြုံခဲ့တယ်လို့ရွတ်လေရှိတယ်လို့ဘုန်းကြီးတို့ဓမ္မတွေမှတ်ထားကြပါအဲ့တော့ဓမ္မတွေကအောက်မေ့ကြ။အော်ဘုရားကိုယ်တော်မြတ်ကြီးပွင့်ကိုရတော်ခဲရင်တယ်။ဆိုတာကသူကိုယ်တိုင်ပွင့်ကိုရတော့သူလုံးမှသူပွင့်တာပဲ။ သူပါရမီ7ပါးပြဆုံးတယ်စွန့်ကြီးကြီး5ပါးတွေသူလုပ်လို့သူကိုယ်တိုင်းတော့ဘုရားဖြစ်တာကျွတ်တော်ဝန်ထဲမှာဘုရားဖြစ်ဖို့ရသိအရေးကြီးပါတယ်ကျွတ်တော်ဝန်ထဲမှာဘုရားပွင့်ဖို့ရကသိအရေးကြီးပါတယ်လို့မှတ်တာကျွတ်တော်ဝန်ထဲမှာဘုရားဖြစ်ဖို့ရအရေးကသိအရေးကြီးတယ်ဆိုတာအလုံးစကားဓမ္မတွေဝန်ထဲမှာဘုရားပွင့်ဖို့ရအရေးကြီးဝန်ထဲမှာသာသနာကြီးပွားဖို့အရေးကြီးပါ ပြင်းမဲ့သာသနာတွေကြီးပွားနေလို့လေကိုယ်အပေချမလို့ဘူးလွတ်ပါဘုရားသူ့ဟာသူပွင့်နေလို့ကိုယ်ဝန်ထဲမှာဘုရားမပွင့်လို့ရှင်လေကိုယ်အပေချလွတ်ပါဒါဖြင့်ဒကာဓမ္မတွေဒီနေ့ထူးထူးခြားခြားမှတ်ရကဘုရားလည်းဝန်ထဲပွင့်မှဘုရားဆုံးမှလည်းဝန်ထဲရောက်မှသာဖြင့်ကိုယ်မှာဘုလုပါရဒုံလဘလည်းဝန်ထဲရောက်မယ်သာသနာလည်းဝန်ထဲရောက်မယ် ဝန်တဲ့ရောက်မှဝန်ထဲမှာပေါ်စီတတ်တဲ့ပဋိစ္စသမုပ္ပါပြတ်မယ်ဝန်ထဲမှာပေါ်တဲ့ပဋိစ္စသမုပ္ပါပြတ်မှသာလင်တန်တရားစခန်းတတ်မယ်ဒါကြွယ်ရေးကြည့်ပါလားဘုရားပွင့်ပြင်မဲ့ပွင့်ကိုရာကျွတ်တို့မှမဆိုင်ဘူးကျွတ်တို့ဝန်နဲ့ပွင့်ရမယ်သာသနာဆုံးမသူ့ဟာသူစာဥပ္ပေဥထဲနေတာကျွတ်တို့နဲ့မဆိုင်ဘူးကျွတ်တို့ဝန်ထဲမှာသာသနာရှိရမယ် သာသနာဆိုတာဆုံးမနော်အဲ့ဒါသေချာမှတ်တာဓမ္မ။အော်ဖះပွင့်ဆိုတယ်လေဝန်းတဲ့ပွင့်မှာနေရာကြမှာပါလား။အဆုံးမလည်းဝန်းတဲ့ရောက်မှာနေရာကြမှာပါလား။ဖះသူ့အသူတောင်ကျွန်းပွင့်နေတယ်မြောက်ကျွန်းကလူပါဆိုင်လုံးပြန်။ဆိုင်သေးရဲ့။သာသနာအဆုံးမဒီပိဋကသုံးပုံတွေကြောက်စာပဲတင်ထားထားကျွတ်တော်ဝန်းတဲ့မရောက်လို့ရှိရင်အဆုံးမတွေဝန်းတဲ့မရောက်ရင်အပယ်လွတ်ပါ့။ ဒါဖြင့်ယနေ့ဟောမယ့်တရားဖယားဝန်တဲ့ပွင့်ဖို့အရေးကြီးပြီအဆုံးမဝန်တဲ့ရောက်ဖို့အရေးကြီးပြီဒါကိုကြက်ကြက်ကြီးစိတ်ကြပါလို့ဆိုတာကိုလေးစားစွာနဲ့ပဲတရားဓမ္မတွေအရေးကြီးလို့ကြီးတယ်လို့ပြောတယ်လို့မှတ်လိုက်ကြပါကိုင်းဒါဖြင့်တရားဓမ္မတို့ပြောကြပါစို့ဖယားဆိုတာဒီဘာပါလဲသစ္စာ၄ပါးတရားကို သိတာဖယား ကျွတ်တို့သစ္စာလေးပါးသိတာလေကျွတ်တို့ဝင်နေဖရာရောက်ကျွတ်တို့မသိလို့ရှင်သူ့ဟာသူသိနေလို့ကျွတ်တို့မှာသောတာပန်တရားကံဖြစ်ပါဒါရင်ဘုရားကြီးပြင်မဲ့ဘွန်းကိုရေးကြည့်သလားချွတ်တို့အတွက်မှာဝန်းတဲ့ဘွန်းကိုရေးကြည့်သလားတကယ်ကျွဲတော့ဘုရားဘွန်းလို့ဝန်းသာမနေလိုက်ပါနဲ့ဘုဘကတရားဓမ္မတွေကဘုရားဘွန်းလို့ဝန်းသာမနေလိုက်ပါနဲ့ဘုရားဆိုတာဘာပါလိမ့်မလို့ဆိုတော့ ဘုဇရီတိဗုဒ္ဓဗုဒ္ဓဖယားဘုဇရီသစ္စာလေးပါးတရားကိုသိတတ်တသမထိုးကြောင့်ဗုဒ္ဓဗုဒ္ဓမြည်ဆိုတဲ့အတိုင်းသစ္စာလေးပါးသူ့ဟာသူသိလို့သူဖယားဖြစ်တယ်ကျွတ်တော့လည်းအဲ့ဒီအသိသစ္စာသိတဲ့ဝိနည်းညာရောက်လာလို့ရှိရင်ကျွတ်တော့တဏ္ဍဖယားပွင့်တယ်လို့မှတ်လိုက်ဒါရင်ဖယားပြင်ပပွင့်ဖို့အရေးကြီးသလားဒကာရမတွေကိုယ်ဝန်းထဲမှာသစ္စာသိဉာဏ်ရောက်ဖို့ အဲ့ဒီအသိဉာဏ်ရောက်မှဘုရားဖွင့်ပြီးမြည်တယ်ဆိုတာကို ရေးကြည့်တယ်လို့မှတ်လိုက်ပါသဘောပါကြဒါကြည့်ဘုရားပြင်မဲ့ဖွင့်ရမှာလားဝန်းနဲ့ဖွင့်ရမှာအားလုံးကဓမ္မတွေဘုရားဝန်းနဲ့ရောက်ဖို့ရေးကြည့်တယ်နော်အဆုံးမှလည်းပြင်မဲ့မှာစာရိပေကြောက်စာရိနဲ့ထွန်းထမ်းကြတော့လေကိုဝန်းနဲ့မရောက်လို့ရှိရင် ကိုပရိစ္ဆသမုပ္ပါကိုပြတ်ပါ ထိုကဲ့သို့မပြတ်ခဲ့တော့လေဘုန်းကြီးတို့တရားဓမ္မတွေမှာတဲ့တန်တရားစကားမတတ်လို့ရမသိနိုင်ပါဘူးဆိုတာခြေကျင်နဲ့မှတ်ပါဒါပြန်အဆုံးမလည်းဝန်တယ်ရဖို့ရေးကြည့်ပါသည်ဖရာလည်းဝန်တယ်ပွန်ဖို့ရေးကြည့်ပြီအဆုံးမလည်းဝန်တယ်ရဖို့ပေါ်ပြီနော်ပြင်ဘက်ကဟာတွေကိုပြင်ဒကာရမတွေ ကိုယ်နဲ့မဆိုင်ဘူးလို့ပဲဆုံးဖြတ်ချက်ချပါဒေဝရဟာဖယားပွင့်တုံးမှဒေဝရမွေးဖွားတာပဲဒေဝရဖယားပွင့်တုံးမှဖယားနဲ့လည်းတာကိမမျိုးတဲ့မှာပါဝင်ပါပဲသုတဏံဖယားပွင့်တော့အပေကြမကြဘူးလေကြနို့ခေါရမဖယားတော့မပွင့်ဘူးလားပွင့်တယ်နို့သူဘာလို့ပဲကြတော့မေးတော့သုတဏံခေါရမအဆုံးမမရောက်လို့ ဘောရမသိတဲ့သစ္စာလေးပါအသိဖရာဝန်တဲ့မရောက်လို့အသိဉာဏ်ဝန်တဲ့မရောက်လို့လို့ဆိုလိုက်ပါတခါတက်တော့တခါကျွဲတော့ရှင်းမလားဩဒါပြန်ဘုရားဆိုတာလဲဘာဘုရားကောပါလိမ့်မတုံးလို့ပြောတော့သစ္စာသိတာဘုရားတိုင်းခရတော်ဘုန်းနဲ့သစ္စာသိတဲ့ဉာဏ်ရောက်လာရင်ဘုရားပွင့်သစ္စာသိတဲ့ဉာဏ်ရောက်လာရင်ဘာခေါ်ကြ အဲဝန်းတဲ့ပွင့်ဖို့ဒကာကျွဲတို့ဒကာသစ်တို့ရေးရှိပြင်မဲ့ပွင့်လို့တော့ဒေဝရအပေကြသုဗ္ဗဗုဒ္ဓအပေကြဒိဋ္ဌိတွေဖရာနဲ့ပြိုင်လို့အပေကြပြင်မဲ့ဖရာပွင့်နေပြီသူတို့ဝန်းတဲ့မပွင့်လားဝန်းတဲ့မှာသစ္စာသိတဲ့ဖရာမရောက်လာတာနဲ့ဒကာသစ်ဒကာကျွဲအပေတောင်ရောက်သွားဒါပြန်ခင်ဗျားတို့မျောလင်းချက်ကဖရာပွင့်ဖရာမျောနေကြတယ်ဒကာရမတွေ ။အော်ဘုရားမျောဖို့လားအသိဉာဏ်မျောဖို့လား။အသိဉာဏ်မျောဖို့ဆိုတော့ဘုရားကသာသနာထားဖြစ်ခဲ့တဲ့အသိဉာဏ်ကြီးရှိတယ်ကွာ။ပြီးကသုံးပုံနဲ့ကွာ။သုံးမကျွန်းတင်တတ်တဲ့ဆရာတွေရှိတယ်ကွာ။အဲ့ဒီအသိဉာဏ်ဝင်တဲ့ရောက်ဖို့ရေးကြည့်တယ်။အသိဉာဏ်ဘုရားဝင်တဲ့ရောက်ဖို့ရေးကြည့်ပါလေ။ဗုဒ္ဓတိဗုဒ္ဓဗုဒ္ဓတိသစ္စာလေးပါးကိုသိတိုက်ဣတ္တမအထိုးကြောင့်ဗုဒ္ဓဗုဒ္ဓမြည်ဗုဒ္ဓဆိုတာဘုရား မြန်မာလိုပြန်လိုက်တော့အသိညာသစ္စာသိတဲ့အသိညာဟာဘုရားသဘောကျဒါပြန်ဝန်းထဲမှာဘုရားရောက်ဖို့ရေးကြည့်ပြီဘယ်ရေးကြည့်ပါလဲစဉ်းစားပါစဉ်းစားပါတခါကြွဟုတ်ဟုတ်စဉ်းစားတာပြင်ဘက်ဘုရားပွင့်နေတော့အပယ်ရောက်တဲ့လူတပုံကြီးကျွတ်တမ်းဝင်တဲ့ပုဂ္ဂိုလ်ဝန်နဲ့ဘုရားပွင့်တဲ့ပုဂ္ဂိုလ်တွေသစ္စာသိတဲ့ပုဂ္ဂိုလ်တွေကြတော့လုံးဝပယ်လေးပါးတကားပြိတ်လို့ နိဗ္ဗာန်ရောက်သွားတဲ့ပုဂ္ဂိုလ်တွေက24သိန်းချီကုရိ80နဲ့ဘိုလ်ရေသိန်းအရေအတွက်ရှိတယ်ဆိုတာဝန်းနဲ့ပွန့်သွားတာအဆုံးမဝန်းနဲ့ရောက်သွားတာလေဆိုတာသဘောကျဒါဖြင့်အာလုံးတရားဓမ္မတွေယနေ့ဝန်းနဲ့ကိုဖျားပွန့်အောင်တော့ဖြင့်ဆရာဘုန်းကြီးဟောတော့မှာပဲလို့ဓမ္မဗုဒ္ဓဘာသာဒုံလဘပါလားလို့မှတ်ရတယ် ရှင်းမလားဘုရားပင်ပွင့်နေ냐တော့လေအိန္ဒိယဘုရားပွင့်တယ်မှန်ပါတယ်တဲ့အဲ့ဒီမှာဒိဋ္ဌိတွေကလည်းအိန္ဒိယမှာပဲပေါ်ကြတာဘုရတိုင်တိုင်းလည်းရှိနေကြတာပဲအစဉ်ဆက်ဆက်ပြီးတော့လေသူတို့ဘုရားပွင့်တာလားလို့မဲတော့ဝန်းနေတော့မဲမပွင့်ဘူးပြင်မဲ့ပွင့်တာကတော့သူတို့ငါတို့ပဲရှင်းကြပြီနော်ကောင်းပြီဒါဖြင့်ဒကာဓမ္မတို့ဘုရားဖယ်ပွင့်ဖို့ရေးရှိ ရားဆိုတာဘာပါလိမ့်နော်ဆိုတော့သစ္စာလေးပါးသိတာဘာပါလိမ့်ဒါပေမဲ့သိတာညံမှန်းမဟုတ်လားအဲ့ဒါညံဝန်းတဲ့ရောက်ဖို့သစ္စာသိတဲ့ညံဝန်းတဲ့ရောက်ရင်ဘုရားပွင့်သည်ရှင်းမလားသစ္စာသိတဲ့ညံဝန်းတဲ့ရောက်ရင်ဘုရားပွင့်တာပဲဘုရားဆုံးမဆိုတဲ့သစ္စာသိဖို့ဆုံးမတွေလိုက်နာနေကြရင်ဘုရားဆုံးမဝန်းတဲ့ရောက်ကြတာပဲ ရှင်းမှာကောင်းပြီဒါဖြင့်ယနေ့ဘုရားဝန်တဲ့ဝတ်မှုကိုလည်းရှင်းပြောတော့မယ်တခါတွေ့တခါသစ်တွေ့နော်ဘုရားဆုံးမတွေခင်ဗျားတို့ဝန်နဲ့ရောက်မရောက်လဲယနေ့ပဲကိုယ်ပိုင်ညာနဲ့ကိုယ်တိုင်ရှင်ရတော့မယ်ဆိုတဲ့ဥစ္စာကိုမှတ်ကြတာပေါ့။ဒါရင်ဒါဖြင့်ဒကာဓမ္မတို့ပြောကြပါစို့တဲ့။ဘုရားပွင့်မှသာလင်လဲ ဘုရားပွင့်လို့သစ္စာလေးပါအရင်သိမလားလို့မေးလိုက်တဲ့အခါကျတော့အိုးသစ္စာလေးပါဖောဟောခြင်းကြည့်ကြည့်ခြင်းမြင်တာမဟုတ်သေးပါဘူး။ဒါရင်ဘုရားပွင့်ဖို့နောက်ထားပြီးအဆုံးအမကိုရှေ့ထားရလိမ့်မယ်။ဘုရားပွင့်ဖို့အဲဒါဖြင့်ဒကာရမတို့အဆုံးအမညာရောက်ဖို့ကိုရှေ့ထားရမယ်ဆိုတော့ ဒကာဓမ္မတွေသံဃာမှာတဲ့ရှေ့ဖះနောက်ဖះရဲ့လို့နှမျိုးထားတာပေါ့ရှေ့ဖះကခမည်းတော်ဝိပဿနာညာလုံနေတဲ့ပုဂ္ဂိုလ်ဟာတဲ့အင်းဒါသာသနာ့တွင်ကြုံတာပဲသစ္စာလေးပါးသိတော့ဩဝန္တန်ဖះပွင့်တာပဲဝိပဿနာလုံနေတော့အဆုံးမဝန်တဲ့ရောက်ပြီ ဒီတိုင်းကျင့်သွားတဲ့အခါကျတော့သစ္စာကိုဝေဖန်နိုင်တဲ့အခါပိုင်းခြားနိုင်တဲ့အခါပယ်နိုင်တဲ့အခါကျတော့ဖျားပွင့်ပြီဒါပြန်အဆုံးမကိုတစ်ရှေ့ကရောက်ရမယ်ဖျားပွင့်တာကိုနှစ်နောက်ကဖြစ်စေရမယ်သဘောကျလေးစားစွာနဲ့တခါကျမှတ်လိုက်စမ်းပါအားလုံးကဓမ္မတွေတမင်ညမှတ်ပြီးဒီကလာအော်ဘုန်းကြီးတရားဟောနေတယ်လို့ဒီလိုမယူနဲ့နော် ဘုန်းကြီးတရားဟောလို့တို့ကုသိုလ်ဖြစ်နာတယ်ဆိုရင်ပြန်ကြပြီလို့ကုသိုလ်ဖြစ်မနာပါနဲ့ကိုယ်တန်ត្រာဖြတ်ဖို့ကိုလုံးနေတယ်လို့မှတ်ပါကိုယ်ဒုက္ခဖြတ်ဖို့ကိုလုံးနေတယ်လို့ဒကာကျော်ဒကာတက်မှတ်ပါတရားနာတာကုသိုလ်ရတယ်ဆိုပြီးနားမနေပါနဲ့ကိုယ်တန်ត្រာကိုဖြတ်ဖို့လုံးနေတယ်နီးอยู่နေတယ်ဆိုရင်နာကြပါရှင်းမလားရှင်းကတရားနာတာကဒကာကျော်ဒီလိုမဟုတ်ပါလား အင်းတရားနာရင်ကုသိုလ်ဖြစ်တယ်ဆိုပြီးကုသိုလ်လေးလို့ကျွန်တော်နာတယ်ဒါတော့မဟုတ်လားဒါပဲတခါကျွလန်းဆုံးနေရကိုယ်တန်ត្រာကိုဖြတ်ဖို့အလုံးလုံးနေတယ်လို့ပါရလားအဲ့ဒီတဲ့ကိုကဓမ္မဒေသနာသာဖြစ်တယ်တဲ့ဒိဋ္ဌိစုကမ္မမဖြစ်ဘူးဓမ္မဒေသနာ ဖြစ်ပါတယ်တရားဟောတဲ့ဘုန်းကြီးတွေဓမ္မဒေသနာဖြစ်ပါတယ်ဒကာဓမ္မတွေကလည်းဒါနသီလဘာဝနာပစာယနာဝေယဝစ္စပဋိဒါနပတ္တနိမောနဓမ္မသဝနာသာဖြစ်တယ်သဘောကျဒိဋ္ဌိစုကမ္မမဖြစ်ဘူးဒါဖြင့်ဓမ္မရောသဝနာသာဖြစ်တယ်တရားနာရင်ကုသိုလ်ဖြစ်တယ်ဆိုတာကဓမ္မသဝနာကုသိုလ်ပဲဖြစ်တယ်ဒိဋ္ဌိစုကမ္မဆိုတာအယူကိုဖြောင်းမှအောင်ပြုတဲ့အလုပ်ရောက်ပါရဲ့ဟာတကယ်ကြွယ်တာဖြင့်တော်လို့နေပါ ဒိဋ္ဌိစုကမ္မမဖြစ်တော့ဒိဋ္ဌိပြုတ်ပါမပြုတ်အပယ်လွတ်ပါဩဒါဖြင့်ဓမ္မရိယထားတဲ့ပုညကရိယာ7ပါးဓမ္မသဝနာကုသိုလ်သာဖြစ်အောင်နာပြီးဒိဋ္ဌိစုကမ္မမဖြစ်ခဲ့တော့အပယ်လေးပါးမျိုးစစ်ဟာဝန်းထဲကနည်းနည်းမှမဖြုံပါဘူးရှိနေတာရှင်းပြီနော်ရှင်းပါပြီကောင်းပြီဒါဖြင့် ။ဒါကြွယ်ကသစ်တို့ကောင်းဆောင်ပြီးဒီကာလသေသေးချာချာပဲမှတ်ပါတော့။ဝိပဿနာသာသနာသမင်ယေဝဟောတိဝိပဿနာဥပဒနာသာသနာသမင်ယေဝအဆုံးမရောက်သောပုဂ္ဂိုလ်၌သာလျှင်ဟောတိရှိဝိပဿနာဟာဘုရားအဆုံးမဝန်းနဲ့ရောက်တဲ့ပုဂ္ဂိုလ်မှဖြစ်တယ်။ဝိပဿနာဟာဘုရားအဆုံးမဝန်းနဲ့ရောက်တဲ့ပုဂ္ဂိုလ်မှနော်။ဝိပဿနာဟာ ဒါမှဖြစ်ဘုနဲ့ရောက်မှာပရိစ္ဆေသမုပ္ပါကဖြစ်မှာကိုပြန်ပရိစ္ဆေသမုပ္ပါပြရမှာဝန်းနဲ့မရောက်လို့ရှင်ပရိစ္ဆေသမုပ္ပါထုံးစံအတိုင်းပဲမိစ္ဆာပရိပဒါအကျင့်နဲ့ပဲတမ်းမတော့ပဲအဲ့ဒါတွေစဉ်းစားတော့မှဩသာသနာ သာသနာသံဝိပဿနာသာသနာသမေဝဟောတိဝိပဿနာဝိပဿနာရှုတတ်တဲ့ဉာဏ်ဒီသာသနာသမေဝ သာသနာတော်၌သာလျှင်ဝါဝန်တဲ့ရောက်မှသာလျှင်ဝန်တဲ့၌ရောက်မှသာလျှင်ဟောတိဖြစ်ဘုရားဆုံးမဝန်တဲ့ရောက်မှတဲ့ဝိပဿနာဖြစ်တယ်ဘုရားဆုံးမဝန်တဲ့မရောက်ရင်သဘောကျသာသနေသာသနာတော်သည်ဝါဆုံးမသည်ဩတ္တကိတေဆုပ်ယုတ်ခဲ့သည်ရှိတော့ဝါနာယုန်နဲ့နာခဲ့သည်ရှိတော့ဝိပဿနာဥပဒနာနောတေဝမဖြစ်သေးတာလင်ကြီး တရားနာရုံနဲ့တော့ဝိပဿနာမဖြစ်နိုင်ဘူးကွာသဘောကျတရားနာရုံနဲ့ဒါဖြင့်ဒကာဓမ္မတို့ဝိပဿနာတွေဝန်းထဲမှာအလုံးလုံးမှာပဲရောက်ပါမယ်အလုံးမလုံးရင်ဟာတကယ်ကျွဲတကယ်စစ်လိုက်တော့လေအတော်ရေးကြီးကျင်ကြည့်ကြဘူးလားသေးသေးချာချာဘုန်းကြီးတို့ဒကာဓမ္မတွေဩတို့ဆရာဘုန်းကြီးက ဒုတိထားတာတွေတဲ့ပုံပြီးဒီကလာဒုတိထားတာကအပေါ်ယံသိပါကလားဟိုကျုပ်သာသနာလုံးကျုံလို့တော်သေးရဲ့ဗျာသူ့ဟာသူကျုံနေတာသူလောဘဒေါသမှမဖြတ်ဖဲကျုံမင်းကပယ်သွားမတော်ရပဲဗျာအဲ့ဒါလေညာနဲ့စဉ်းစားတော့မှသာယသမီးရှိဝါရေးနဲ့ချိန်ကုန်နေတဲ့ပုဂ္ဂိုလ်ဖရာတော့ပွန့်ပါရဲ့သူရှိဝါရေးရေးဆိုင်ပြီးဒီကလာ သူပရိစ္ဆာသမုပ္ပါယိသူတန်းနေတဲ့ပုဂ္ဂိုလ်ဖယောပွင့်ညာတော့လေတကတိတကကျွဲမိစ္ဆာပฏิပဒါနဲ့သွားမသွားဘူးအဲ့ဒါသူတဏ္ဍဘဝနဲ့ဖယောပွင့်ပါရလားအဲ့ဒါတွေညာနဲ့စဉ်းစားတော့မှတကဓမ္မတွေဩဖယောပွင့်မပွင့်ဆိုတော့ပြင်ဘက်ကလိုရဲမဟုတ်ပါလားအတွန်းပွင့်ဖို့လိုရဲပါလားဆိုတာပေါ်လာတယ်ရှင်းမလားကောင်းပြီဒါဖြင့် ဝန်းနဲ့ဘုရားပွင့်မပွင့်ဆိုတဲ့ကကြွယ်တကတစ်တော့သစ္စာသိတာဘုရားကိုသိလာလို့ရှိရင်လေဘုရားဆုံးမှလည်းဝန်းတဲ့ရောက်ကိုယ်တဏ္ဍာမှာလည်းဘုရားရောက်ဆိုတာသင်ရှားတယ်ဒါမှမသိသေးတဲ့ပုဂ္ဂိုလ်ဟာဘုရားလည်းမပွင့်သေးဘူးလို့တကကြွမှတ်လိုက်ပေါ်ကြဒါဖြင့်တရားဓမ္မတို့ဒီလိုလုပ်ကြပါစို့သစ္စာသိမှကိုယ်ဝင်တဲ့ဘုရားပွင့်တယ် သစ္စာမသိမေဝိပဿနာဉာဏ်လုံးနဲ့မှလည်းခြေပိုင်းကလုံးနဲ့မှလည်းအဆုံးမရောက်ဘူးဝိပဿနာလုံးနဲ့မှသစ္စာသိတော့ဘုရားပွင့်ဒါဖြင့်အဆုံးမရောက်မှုကတေဘုရားပွင့်မှုကသစ္စာလုံးနဲ့ပေါ်နေတာမဝိပဿနာဉာဏ်ရှည်တော်ရှိမှရဝိပဿနာဉာဏ်ရှည်တော်မရှိခဲ့တော့မရဘူးဆိုတာ တခါသက်တခါကျွတ်သေးချာမှာဘယ်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေဖြစ်ဖြစ်တွေရှုနေတော့ကဘယ်သစ္စာရမလဲဗျအနိစ္စဒုက္ခအနတ္တပဲရှုနေတာပဲအဲ့တော့ဥပဒနာဉာဏ်ကရှေ့သွားဆိုတော့အဆုံးအမကရှေ့ကရောက်ရမယ်ပြီးတော့မှဝန်းနဲ့ဖျားပွင့်ရမယ်ဒါပြန်ဒကာဓမ္မတို့ကျောင်းမှာဆရာတွေသင်လိုက်သလိုပေါ့ဗျာ ကျောင်းမှာကျောင်းဆရာမျိုးမျိုးကသင်လိုက်တာဒီရှေ့သွားသင်ထားလိုက်တာပစ္စည်းရဗလားသူ့သမဝန်းကျောင်းကဆိုရတယ်သမဝန်းကျောင်းအတွက်ပစ္စည်းရဗလားမရသေးဘူးအဆုံးမရောက်တာပဲရှိသေးတယ်နောက်အိမ်ရောက်တဲ့အခါကျတော့ဒီပညာတွေအသုံးချလိုက်တဲ့အခါကျတော့မှအသမဝန်းကျောင်းဖြစ်တယ်သင်နေတုန်းကအသမဝန်းကျောင်းဖြစ်ပါရဲ့လားမဖြစ်ပါဘူးသင်နေတုန်းကအသမဝန်းကျောင်းဖြစ်ဘူးနောက်သင်တဲ့အတိုင်း လောကီနယ်ထဲမှာဝင်တဲ့ဘေကာရစိဝါကိုဒီပညာနဲ့ရှားလိုက်တော့မှအတမဝင်ကြောင်ဖြစ်သွားတပည့်ကြဒါဖြင့်သင်္ကန်းမပါပဲနဲ့လည်းအတမဝင်ကြောင်ဘုံနဲ့ဖြစ်နိုင်ပါဒါပြန်ဝိပဿနာဉာဏ်ရှည်သွားရှိမှမဲ့ဉာဏ်ပေါ်မယ်ဝိပဿနာဉာဏ်ရှည်သွားရှိမှသစ္စာသိတဲ့မဲ့ဉာဏ်ပေါ်ပြီးဘုရားဝန်တဲ့ရောက်မယ်ရှင်းမလားအမှန်လေတခါကြွတာတော်တော်လဲလဲပြောရတယ် အဲ့တော့နာမရူပပရိစ္ဆေဒကျမ်းကလည်းဆိုပါတယ်ဥပ္ပိသတိယထာတိသောပုရခိတ်တော်ရုဏံတထဝိပဿနာ ပုရခိတ်တော်မဂ္ဂရမောပုတ္တိဝိပဿနာဝိပဿနာကိုပုရခိတ်တော်ရှေသောရှိမှသာလဲမဂ္ဂရမောဖျားပွင့်တဲ့သစ္စာကိုသိတဲ့မဲ့ညာသည်ဥပ္ပိသတိဖြစ်ဝိပဿနာရှေသောရှိမှမဲ့ညာဖြစ်မယ် ဒါကြောင့်ဥပဒနာဆိုတဲ့အဆုံးမရှိကထားကိုယ်တဏ္ဍဖျားပွင့်မှုမဲ့ဉာဏ်ရမှုကိုဖျားဆိုတဲ့အဆုံးမသစ္စာလေးပါးသိတဲ့မဲ့ဉာဏ်ရမှုကိုဒုတိယထားရမယ်သဘောပါဗလားကောင်းပြီဒါဖြင့်ဒါဆိုရင်ထူးထူးခြားခြားပဲလို့မှတ်ရုံပဲဒါဖြင့်ဝိပဿနာတွေကလို့ဆိုလို့ရှိရင်သာသနာတွင်မှပေါ်နိုင်တယ်နော် သာသနာမရှိရင်ဖြင့်အဲဥပဒနာမပေါ်နိုင်တော့ဥပဒနာရှိတော့ရှိမှမက်ပေါ်ရမယ်ဆိုတော့တခါတည်းအရိယာဖြစ်မှုကြီးအကုန်ကွယ်သွားတယ်ဒါဖြင့်ယခုအချိန်မှာဥပဒနာရှိသွားမဲ့နောက်လိုက်မှန်းကိုဒကာဓမ္မတွေသိနေတဲ့အတွက်အဆုံးအမကရှေ့သွားဖျားပွင့်မှုကနောက်ထားဒကာကျေသဘောပါပါပြီတဲ့ဒါဖြင့်ဒကာဓမ္မတွေ ကြိုးစားပြီးဒီကလာဝိပဿနာရှေ့သွားဆိုတဲ့အဆုံးမသာသနာ၏အတွင်းသူအတွင်းသားဖြစ်တဲ့ဝန်တဲ့ရောက်မှုဝိပဿနာဉာဏ်ဝန်တဲ့ရောက်မှုဟာအထူးအရေးကြီးတယ်မှတ်ကြပါအဲ့ဒီတော့ခရားကဟောလိုက်ဆဆက်ကတုတ်ဥပရိပါဏာသပါဠိတော်ဆဆက်ကတုတ်မှာသေသေးချာချာဟောလိုက်ပါလေကွာတဲ့ဒုက္ခဝေဒနာကိုဖြစ်ပြမရှိဘဲနဲ့တဏှာသေးလိမ့်မယ်လို့ ငါဘုရားလည်းမဟုတ်ဘူးရှေးကဘုရားတွေလည်းမဟုတ်ဘူးဒုက္ခဝေဒနာဖြစ်ပြမရှိဘဲနဲ့တဏှာသေးလိမ့်မယ်လို့ငါဘုရားလည်းမဟုတ်ဘူးရှေးဘုရားတွေလည်းမဟုတ်ဘူးဟွန်းတကယ်ကြွယ်တိုင်းဒုက္ခဝေဒနာ ဖြစ်ပြမရှိရင်ပဲခက်ကြီးပါရှင်းမနော်ဒုက္ခဝေဒနာကိုဖြစ်ပြမရှိဘဲနဲ့ဒေါသဒေါကသေလိမ့်မယ်ဝါနိဗ္ဗာန်ရောက်လိမ့်မယ်ငါဘုရားလည်းမဟုတ်ဘူး ရှိကဘုရားတွေလဲဥပ္ပခဝေဒနာကိုဖြစ်ပြမရှိဘဲနဲ့အဝိဇ္ဇာသေလိမ့်မယ်လို့ရှင်းပြရတယ်မဟုတ်ဘူးကွာငါဘုရားလဲဟောတကယ်တည်းသူတို့သုံးခုသိရေးရှိပေါ်ကြဗလားဩဒါဖြင့်ငါဓမ္မတွေလည်းဆော့ဆက်ကသုံးပါကိုတော်ရင်ဟောပြီးဒီကရထားပြန်တော့အဲဥပဒနာရှေ့သွားရတော့မယ်ဆိုရလဲပေါ်လာ ဝိပဿနာရှိတော်ရှိမှမက်လာမနော်ဝိပဿနာရှိတော်မရှိပဲနဲ့ဒါဖြင့်တခါကျွဲတော့စဉ်းစားကြည့်တာဗောတော့ကြိုက်ရှိခိုးပါပြီဘုန်းကြီးတွေကြွလာရှိခိုးကဲကြောကြဆိုဆိုကာယကံစီကံမနောကံနဲ့ရှိခိုးပါရှိခိုးရတော့အကြောင်းကြောင့်အပေလေးဘက်ကသုံးမမလွတ်ပြီးရင် နိဗ္ဗာန်မဲ့ဖို့ရပါလို့ဆိုဥပဒနာလည်းမပါဘူးသူပါရဲ့ဥပဒနာရှိတော်မရှိဘဲနဲ့မက်ကပေါ်ပါမလားအင်းဒါကထုံးစံဖျားတပည့်တော်လုံနေကြလုံတာပဲသာမှတ်လိုက်တာပေါ့ဗျာဥပဒနာသွင်းရမယ်နော်ကိုင်းတာပြန်ဥပဒနာသွင်းကြပါစို့ဝိပဒနာမပါတော့သစ္စာသိတဲ့ဖရာဝန်နဲ့မပွင့် ရှင်းပြီနော်ဝိပဿနာရှိတော်မရှိရင်သစ္စာသိတဲ့ဘုရားဆိုတာဝန်းထဲမှာမပွန့်ပါဘူးကိုယ်တိုင်လည်းအရိယာမဖြစ်ပါဘူးရှင်းနိုင်မလားကောင်းပြီဒါဖြင့်ငဃာရမတို့ဝိပဿနာအာယုန်တက်ပါမှမဲ့နေထွက်မယ်ဆိုတာမှတ်လိုက်ကြဘူးဝိပဿနာလို့အာယုန်တက်ပါမှမဲ့တည်ဥသောနေထွက်လာမယ်ဒါကြွနေကြ ဝိပဿနာကနေထွက်တာနဲ့တူတယ်ဝိပဿနာရှိတော့ဒီအာယုံတက်တာနဲ့တူတယ်နေထွက်တာဒီကမညံပေါ်တာနဲ့တူတယ်ဝါဖယားပွင့်တာနဲ့တူတယ်လို့သေသေးချာချာမှတ်ကြပါကဲတကတက်တော့နေရကြကဲနေရကြရင်အလုပ်ပြပါတော့မယ်တဲ့ဓမ္မတို့ဥပဒနာရှည်သွားလို့ကိုပဲပြပါတော့မယ်ဥပဒနာနားလည်လို့ရှိရင်လောက်ကြလို့ရှိရင်ဖြင့် တရားဓမ္မတို့အဆုံးမဝန်းထဲရောက်ကြတယ်မှန်ပါပါဘုရားမျက်မှောက်လို့ရှင်အဆုံးမမရောက်သေးဘူးမှန်ပါပါဘုရားကဲဒါဖြင့်တရားဓမ္မတွေဟာခန္ဓာ၅ပါးရှိတဲ့တရားဓမ္မတွေပဲလို့ဆိုတာတော့ပြန်အထူးပြောဖို့မလိုတော့ပါဘူးသို့တော်လည်းတဲ့ခန္ဓာ၅ပါးထဲမှာလဲဝေဒနာခန္ဓာကိုယနေ့ဟောလိုက်မယ်ဘာဟောမှာလဲ ဝေဒနာခန္ဓာဟောမယ်လို့ဆိုတာကဒကာကျော်တို့ဒကာသစ်တို့ဖခင်ကဒုက္ခဝေဒနာဖြစ်ဖြစ်မရှိဘဲနဲ့နိဗ္ဗာန်ရောက်တယ်လို့ငါဖခင်လည်းမဟောဘူး။ဒါပြန်ဖခင်လည်းမဟောလို့ဒါလောက်ရလောက်ရတော့မယ်။ဒုက္ခဝေဒနာဖြစ်ဖြစ်မရှိဘဲနဲ့ဒကာရမတို့ဒေါသသေးပြီးဒီကလာသူဟာနိဗ္ဗာန်ရောက်လိမ့်မယ်လို့ဆိုတာငါဖះလည်းမဟုတ်ဘူးမရှိဘဲနဲ့လေ ဖြေဖျားနေလဲဘယ်တော့မှမင်းတို့နိဗ္ဗာန်ရောက်လို့မမောက်ပြပါနဲ့တဲ့ဥပ္ပခဝေဒနာမရှိဘဲနဲ့မောဟသေးလိမ့်မယ်လို့ငါဖျားလည်းမဟုတ်ရှင်းပြရတယ်ရောဒါဖြင့်ဒီဝေဒနာသုံးခုကိုမရှိခဲ့တော့ဒကာကျွဲဒကာတစ်တို့လောဘဒေါသမောဟသေဘလောဘဒေါသမောဟမသေးဘဲနဲ့ဘဒုရိယာဖြစ်တယ်ဘဒုမရိယာဖြစ်တော့အော်ဒါအရိယာဖြစ်တဲ့ တရားသုံးခုပါကလားဝိပဿနာရှိရင်အရိယာဖြစ်ရမယ်တရားပါကလားဆိုတာဆုံးဖြတ်ချက်ချသဘောပါကလားကောင်းပြီဒါဖြင့်ငဃာဓမ္မတို့တင်းနံပါတ်ကဒုက္ခဝေဒနာနော်နှစ်နံပါတ်ကသုံးနံပါတ်ကကောင်းပြီဒါကတခါကလေးငဃာဓမ္မတို့စိတ်ချမ်းသာနဲ့နေတဲ့အခါရှိအင်းဒါလည်း ဘရုဏသက်ရှင်နေတော့မဲလို့ရှင်ဒုက္ခဝေဒနာနဲ့သက်ရှင်တယ်ဖြတ်ဆိုအကြောင်းလေးကတက်ရှင်သားကမမသမီးကမမပစ္စည်းကချုပ်တဲ့အခါဖြတ်ခံတယ်ဆိုတော့ဒုက္ခဝေဒနာပေါ်တယ်ဝန်နဲ့ဒုက္ခဒေါမနသာပေါ်မလားအဲဒုက္ခဒေါမနသာဝေဒနာကြီးပဲနော်ပေါ်လာတယ်တော့အော်သူဒုက္ခနဲ့အသက်ရှင်နေတယ်ဒုက္ခနဲ့အသက်ရှင်တဲ့ပုဂ္ဂိုလ်မရှိပြန်ဘူး အဲဒုက္ခဓမ္မတယောက်တခါကျွဲဆွဲတဲ့ဒုက္ခဓမ္မသေပြီအခုဒုက္ခနဲ့အသက်ရှင်နေပြီဆရာဆိုဒီဒုက္ခတွေတယောက်သောပုဂ္ဂိုလ်ခင်ဗျားကြားရတယ်ခင်ဗျားစိတ်ကူးတွေအလကားပါဗျာမဟုတ်ပါဘူးဒါတွေပြောတာညာနဲ့လေပန်းဝရမရှိပါနဲ့ဆွဲလိုက်တဲ့အခါကျတော့မှဥပ္ပခါလေးပေါ်လာဖြတ်ဆိုဂျာတုဥပ္ပခါလေးပေါ်လာတော့ဒီချိန်တခါတက်ကတခါကျွဲကဘာနဲ့အသက်ရှင်နေဥပ္ပခါနဲ့အသက်ရှင်နေဒါပြန်ခင်ဗျားတို့ တခါတလေဒုက္ခနဲ့အသက်ရှင်တခါတလေကြတော့တခါတလေဩခင်ဗျားတို့အသက်ဟာသူတို့ပါလားဝေဒနာပဲသက်ရှိတယ်လို့ခင်ဗျားတို့ကပြောကြအဲ့ဒါခင်ဗျားတို့ကဒုက္ခဝေဒနာတစ်လုံးနဲ့ပြောဒီလိုမှမှဝေဒနာပဲအသက်ရှိတော့တယ်ဒီလိုပြောနေကြရှင်းစစ်ခင်ဗျားတို့ဝေဒနာနဲ့အသက်ရှင်တာဝေဒနာ၃မျိုးနဲ့ဆက်ပြီးအသက်ရှင်နေတယ်လို့မှတ်လိုက်သမ်းပါ ဘယ်လိုမှတ်ကြမလဲဒါကြောင့်ဘုရားကဘယ်ချိန်လက်ညှိုးထိုးထိုးတခါကြွယ်ရဝေဒနာထိုးမိတာပဲတခါကြွယ်ခန္ဓာကိုယ်ညာနဲ့လက်ညှိုးထိုးကြည့်ဝေဒနာမထိုးမိဘူးဆိုတဲ့အချိန်များရှိပါမယုံရင်ခင်ဗျားတို့နှုတ်ဆက်ကြည့်ရင်ပေါ်ပါလိမ့်မယ်ပေါ်ပါလိမ့်မယ်နှုတ်ဆက်ကြည့်ရင်ကျမ်းမာပါရဲ့လားလို့တခါတက်ကကိုယ်မိတ်ဆွေတွေလာတော့မေးလိုက်သုံးဆန်တိုင်းပေါ့ဗျ ဆဲနေမကောင်းဘူးဆိုတော့ပေါ့ဝေဒနာဒုက္ခဝေဒနာကိုခင်ဗျားကသွားပြီးမေးလိုက်တယ်တွေ့သူကဒုက္ခဝေဒနာနဲ့အသက်ရှင်နေပါတယ်လို့ဖြေလိုက်ဆဲနေမကောင်းဘူးဆိုတော့ဘာနဲ့အသက်ရှင်တယ်လို့ဖြေလိုက်ဘုရားသက်သာပါရင်ဗျာဆိုတော့ဒုက္ခဝေဒနာနဲ့အသက်ရှင်နေတယ်လို့ဖြေလိုက်အခုတော့ပြန်ရွှေတလဲငွေတလဲပါပဲလို့ဖြေခြင်းနဲ့ဖြေလိုက်တယ်ဥပ္ပခဝေဒနာနဲ့ဖြေတာတယ် ဒါပြန်မေးတင်တာမေးဒီသုံးခုမှတပါလှည့်ထွက်เสียများရှိသေးတယ်။ဒါပြန်ဒီတရားဓမ္မတွေဘာနဲ့သက်ရှင်နေဝေဒနာသုံးမျိုးနဲ့လှည့်ပြီးသက်ရှင်နေတယ်ဆိုတာတခါကျွတခါသက်သေးချာမေးကြည့်ပါခင်ဗျားတို့မိတ်ဆွေသင်္ကားတွေဘုန်းကြီးဟောတာကဖះဟောပါပဲ။မယုံလို့ရှိရင်မေးကြည့်ရင်ဝေဒနာနဲ့မဖြေဘူးဆိုရင်ဘုန်းကြီးဆိုရောပေါ့။ဘယ်လိုဖြေလိမ့်မယ်ထင်လဲ။ တကယ်ကနေကောင်းရလားလို့ဆိုတော့ဘယ်နဲ့ဖြေလဲကောင်းပါလေဘာဝေဒနာနဲ့ဖြေလိုက်ဟောဒါဒုက္ခဝေဒနာနဲ့သူသက်ရှင်နေတယ်တကယ်ဒီကြရနာကြီးချမ်းလို့လည်းကြောင်းလာတဲ့အခါဘယ်နဲ့နေတော့ကြအာဒုက္ခနဲ့နေရပါဗျာနာသိနေပါလေဆိုတော့ဘာဝေဒနာနဲ့ဖြေလိုက်တပိတော့ဒီအခုသက်ရှင်နေတာဒုက္ခနဲ့ဒုက္ခဝေဒနာနဲ့သက်ရှင်တာဒီဝေဒနာရဗျာကြောက်ချီတလဲမပြောက်ချီတလဲ ဒီကြားမနေတာပါပဲဆိုတော့အင်းပြောင်းမပြောင်းကြားရနေတယ်ဆိုတော့ဥပ္ပခါသူဖြေချသဘောကျအင်းဒါဖြင့်ဒကာဓမ္မတို့ဘယ်ချိန်ပဲခမရတို့မေးလိုက်မေးလိုက်ဝေဒနာခန္ဓာနဲ့ဖြေတာကြည့်သဘောပါဘာနဲ့ဖြေကြဝေဒနာခန္ဓာနဲ့ဒီဖြေကြနာကြည့်ကြီးနဲ့ထောင်ပါခင်ဗျားတို့လောကုပြောတယ်ဝေဒနာနဲ့ပြောတာ ပြုံးပြောလဲပြုံးပြောတော့ဒုက္ခဝေဒနာနဲ့သူပြောတယ်မျက်နှာချင်းနဲ့ပြောလိုက်တော့မပြောရင်ပြောခြင်းနဲ့ပြောလိုက်တယ်ဟာဘယ်သူမှဝေဒနာမကင်းဘူးဝေဒနာသာနဲ့ကြီးပဲပြောနေချင်ရင်းပြီလားဘာသာနေထွန်းတခါပြောရင်းပြီဘာသာကြီးထွန်း နေဟိုလူကနေပြီခင်ဗျားကမေ့တော့လေဝေဒနာသာနဲ့ဖြေဥမှာပဲအဲ့ဒါကနေခင်ဗျားတို့ကအတိမ်လုံးကိုဘယ်နဲ့များနေကြတော့ပဲလိုက်တော့အာလုံးကြမှာပါရဲ့ဆိုတော့ဒီလိုအာလုံးဒုက္ခဝေဒနာကြီးပဲဝေဒနာကြီးပဲပုဂ္ဂိုလ်တ attva မပါဘူးလို့ပြောနေတာမပြောဘူးလားပြောရှင်းမလားဟာခင်ဗျားလာလို့သာပြောရတယ်တိမ်လုံးဖြင့်လူမားကြီးပဲလို့တခါတည်းနှုတ်ဆက်တဲ့အခါပါသေးအဲ့ဒါကဘာပြောလိုက်ပြန်ပါလဲ အဲပုဂ္ဂိုလ်သတ္တဝါမရှိဘူးပြကျွတ်တဲ့အိမ်မှာဒုက္ခဝေဒနာကြီးပဲလို့လည်းဖြေလိုက်တာပဲသဘောကျဒါပြန်ခင်ဗျားတို့ဒီဝေဒနာကင်းအောင်တခါကျွတ်စကားပြောကြည့်စမ်းနေကြည့်စမ်းနေကြည့်လည်းမဖြစ်ဘူးစကားပြောကြည့်ရဒါတိုင်းစီးပွားရှာပြရှုံနေရောမခင်ဗျားတို့စီးပွားရှာစီးပွားရှာတော့ဘာနဲ့ရှာတယ်ဆိုတော့သိအောင်တခါကျွတ်တော့ စိဝိရှာကြီးဒါဝေဒနာပေါ်အောင်ပြောနေတယ်ဆိုတာမှတ်ပါနော်စိဝိရှာကြီးတဲ့အခါကျတော့ဒီနေ့ကျမ်းစာမှာမှနဲ့လိုက်ရှာလိုက်တယ်ဆိုတော့ဒုက္ခဝေဒနာနဲ့လျှောက်ရှာတယ်ကျမ်းစာမှာမှနဲ့ရှာလိုက်တော့အဲအလိုမပြည့်ခဲ့တော့သူဘာနဲ့ပြန်လာအဲလှမ်းလာတယ်တလှမ်းနဲ့ဒုက္ခဟိုတလှမ်းနဲ့ဒုက္ခနဲ့လှမ်းဟိုတလှမ်းနဲ့ဒုက္ခနဲ့လှမ်းဟုတ်ဘူးလားအဲ့ဒီကဲတော့ ဒီနေ့တော့ပြန်ကိုလိုချင်တာကလည်းများများရတာကလည်းသိရင်သိရင်ပဲဆိုတော့ကိုယ်စိတ်ထဲမှာပဲခဲရရနေရောင်ရဲပါတော့မယ်ဆိုတော့ဥပ္ပခဏမျိုးပြန်လာဘာနဲ့ပြန်လာဒါဖြင့်ဒီဘဝရှာကြတာလေပုဂ္ဂိုလ်သတ္တဝါတွေလားဝေဒနာတွေနဲ့ရှာနေကြတယ်သဘောကျသမင်းစားတော့ဘာနဲ့စားပါဝေဒနာနဲ့စားနေတာပဲရင်းနေလား ဘကောင်းရလားကောင်းပါတယ်ဖြေတော့ကောင်းတာပါဝေဒနာအဲဒုက္ခဝေဒနာဒါနေရာတိုင်းတတိပဌံပေါ်ပုဂ္ဂိုလ်ချက်ထွန်ပြောနေတဲ့တခါကျွဲခင်ဗျားတို့ဝေဒနာရှိသူဖျားရှိသင်္နေလေးခွင်မှအင်းဝေဒနာရှာရှုအောင်မှပဲလုံးမနေနဲ့ဘယ်အချိန်နဲ့စောင်းထိုးလိုက်ထိုးလိုက်ရှိနေလားသဘောပါလားကောင်းပြီဒါဖြင့်ဓမ္မစကောင်းကြရလားမေးတော့ဘယ်နဲ့အဲလူကဖြေတာလားဝေဒနာဖြေတာ အဲ့ဒီဝေဒနာကိုခင်ဗျားတို့ကဖြစ်ပြမေးအောင်ရှုရတယ်သဘောကျဘယ်တော့ဒီနေ့ခင်ဗျားဓမ္မစားကြရတာမိမ့်ပါရလားမမိမ့်ဘူးလားဆိုတော့မမိမ့်ဘူးလို့ဖြေပြန်တော့ဘယ်နဲ့ရောအာကျုပ်တော်ဗျာတုတ်တဲ့ရုပ်တင်နဲ့ဝန်းပြေပဲမျိုးလေးရတာပဲဆိုတော့ဟောစားပြန်လည်းခင်ဗျားတို့ဝေနာလုံးမျိုးနဲ့လှည့်ပြီးစားနေတာအဲ့ဒါဓမ္မတွေကမသိတော့ဟိုလူမာကြီးဖုတ်ဝင်နေသလိုလူ ခင်ဗျားတို့ဘုတ်ဝင်နေတာတော့သိတာမဟုတ်ဘူးသိပြီဗလားခင်ဗျားတို့ဘုတ်ဝင်နေတာပဲအဲဘုတ်ဝင်နေတာကကျေတော့ဟိုလူမကြီးဖဏတူလေးအောက်ကထိုးလိုက်ဩဇာရရင်အောက်ကထားလိုက်ဘုတ်ထွက်သွားလိုက်ရိမ့်နေဗလားအဲ့ဒီမှာဟိုလူမကခင်ဗျားတို့ကတော်တော့ကိုအစမ်းသက်ကောင်းတဲ့တွေကိုလူမမာကြီးကိုတော့စမ်းသက်ကြည့်တာတခါမှမပါဘူးဝေဒနာရှိတဲ့ပုဂ္ဂိုလ်လူမာလို့ဆိုချိန်များရှိပါရဲ့ ဝေဒနာဆိုတော့ဒုက္ခဝေဒနာလည်းဖြစ်ပြီးပြတ်တော့သိတာပဲဒုက္ခဝေဒနာရောဥပ္ပခဝေဒနာရောဒါဖြင့်ခင်ဗျားတို့လည်းဒီဥစ္စာတွေဒီကားလို့ဆိုလို့ရှိရင်ဖြင့်ဖုံးဝင်နေတာတက်တက်ပဲသဘောကျအဲ့ဒါတွေကဓမ္မတွေကနားမလဲပါမလဲနဲ့ဖြစ်ပြီးဒီကလာနေတော့ဒီမှာကဓမ္မနာမစားဘူးရေးလေးတောက်ပြီးသက်ရှင်နေတယ်ဆိုပြီးဒီကလာတကယ်ကျွယ်တို့ကရှင်းကြတယ်လူတွေပေါ့ဗျာ ဟာနဲ့ဟာအသက်ရှိတော့မရှင်ပါဘူးဖုတ်ပဲထမရဲ့ပြောကြတယ်ကိုဖုတ်ဝင်နေတာတော့ကိုမသိဘူးသိမိဗလားကိုဖုတ်ဝင်နေတာတော့ကိုမသိဘူးဆိုတော့ဝေဒနာရိဟုသောတရားဒီကားလို့ဆိုလို့ရှိရင်ဖုတ်ကောင်ပါပဲလို့မှတ်ကြပါနော်အဲ့ဒီဖုတ်ထွက်သွားလို့ရှိရင်ဖြင့်ဒကာဓမ္မတို့ဝေဒနာသတ္တဝါကမပြောက်သေးဘူးလား ဒါကြောင့်ဝေဒနာကံခယောဘိက္ခုလိစ္ဆာတော်ပြိဋိနိဗ္ဗာန်တော်ဝေဒနာဖုတ်တာထွက်သွားလို့ရှိရင်မင်းတို့နိဗ္ဗာန်ရောက်ပြီသဘောကျအခုတရားဓမ္မတွေကဝေဒနာတွေတွေမှဟုတ်ပါရဲ့ဟုတ်ပါဘူးဒါဟုတ်ဝင်နေတာရင်းမိမလားအဲ့ဒါဒီဝေဒနာရုပ်တော့ဖုတ်ကောင်ကိုကုံအောင်ခမည်းတော်နှင်းနိုင်ရှင်းနိုင်ကြလို့ရှင်းဝေဒနာနိရောဓတဏှာနိရောဓဖြစ်တယ်တဏှာနိရောဓနိဗ္ဗာန် ဟောဝေဒနာရှင်းသွားရင်နိဗ္ဗာန်ရောက်တခါကျရင်သိဖို့တံပါလားဒါဖြင့်ဓမ္မတွေဘာအရေးကြီးတုံးဖုတ်ပဲနှကောင်ရှိတုံးခိုးထဲမှာအဲ့ဒီဖုတ်ကောင်သုံးကောင်ဟာသူစားဝါးနေတာပဲရိမ့်မိဗလားနေရင်ဖြာကျွေးနေရတာလောက်ကြလားဆိုင်ပေါင်းဘလောက်ကုန်မလုံးတယောက်တယောက်ဟိုဖုတ်စားတာလေရိမ့်မိဗလားအမလေးဓမ္မတွေကကိုယ့်ကိုယ်ကိုဖုတ်ဝင်နေတယ်တော့မသိဘူး ဘုရားကအဲ့ဒီဖုတ်တာထွက်သွားလို့ရှိရင်မင်းတို့အကုန်ဖြစ်တဲ့လေဘုဝေဒနာတွေမရှိတော့ပါဘူးဆိုရင်ဖြင့်ဝေဒနာပြစ်เสียမရှိဘူးကွာဒါဖြင့်တဏှာလာပါဦးမလားတဏှာမလာတော့တဏှာနိရောဓနိဗ္ဗာန်တဏှာချုပ်သွားပြီကွာဟုတ်ကောင်ချုပ်လို့တဏှာချုပ်ဟုတ်ကောင်မချုပ်ရင်ဒါဖြင့်ခင်ဗျားတို့ဒီကပြန်လို့ရှိရင်ဖြင့်ဖုတ်ကောင်ပဲခွန်ဆက်ရအောင်မယ် မဆက်ရဘူးစားကောင်းတော့ဒုက္ခဝေဒနာဆက်ရစားမကောင်းတော့ဒုက္ခဝေဒနာဖောက်ကောင်းဘူးဆက်ရဝုံးမြေသိရတဲ့ခါကျတော့ဒါဖြင့်ဒီဘုတ်ကောင်ကြီးမထွက်သေးကာလပတ်လုံးခမရတို့အမြဲတောင်းနေမှာမတောင်းနေဘူးအဲ့ဒါခမရတို့ကကျွတ်တူကတော့တော်ပါသေးရဲ့သူ့အိယာတွေကကြီးတောင်းနေတာခက်တယ်လို့ပြောနေတာ ခင်ဗျားတို့မတ်တပ်ပြေးတဲ့ဖုတ်ကိုရိပ်မိဗလားဟိုကအိရာထဲမှာမထနိုင်တဲ့ဖုတ်လူမာကခင်ဗျားတို့တော့မတ်တပ်သွားလာတဲ့ဖုတ်ကောင်ဒါကကြွားကြံသေးလားမကြွားကြံတဲ့ဖုတ်ကောင်ဆက်နေရတာကဲဒါကတိတ်ကိုကြွားကြံသေးလားအားလုံးဗျာဓမ္မတွေရေးမိဒါဖြင့်ဒီဝေဒနာ၃မျိုးတည်းဟူသောဖုတ်ကောင်ကိုခမရတို့ဩဇာရတို့ဖဏတ်တို့တို့မှမထွေးရင်ဒီဖုတ်ထွက်သွားပါဘူး ဒီမှာလည်းဒေါနည်းဒီပဲဒီဖုတ်ကောင်မချုပ်သေးမထွက်သေးဟာဝေဒနာမချုပ်လို့ရှာတဲ့တဏှာဘယ်တော့မှမချုပ်ဘူးအများရန်ခွန်ဆက်ရမယ်ရိပ်မိကြဒါဖြင့်တရားဓမ္မတို့ဝေဒနာနံခယောဘိက္ခုဘိက္ခုယံဝေဒနာဝေဒနာကိုခယောကုန်အောင်တဲ့ဥပဒတိဥပဒနာရှုတာဝေဒနာကုန်အောင်ရှုกว่าအဲ့တော့ဝေဒနာကုန်တော့ဝေဒနာချုပ်တာလားမဟုတ်လားဝေဒနာနေရောတာရွတ်လိုက်ပါလား ဟောတဏှာချုပ်သွားပြီကွာတဏှာနေရောတော့နိဗ္ဗာန်ကွာတဏှာချုပ်ရင်ပါနိဗ္ဗာန်ပဲကွာလို့ဟောလိုက်တော့တကယ်ကျွဲအတော်ရှင်းမှာမရှင်းသေးဘူးလားအဲ့ဒါခေါင်းကပြောတဲ့ဆုံးမတွေမထဲနိုင်သေးဘူးခမည်းတော်ဟာခမည်းတော်ဖုတ်ကောင်ကြီးမှမသိသေးလို့ဖောနေရတာနဲ့နိုင်တော်သွားပြီအတော့ကိုသွားပြီနိုင်တမကြံတော့တရားဓမ္မတို့အခုပုဂ္ဂိုလ်ကိုဖုတ်ကောင်မှန်သိဗလားသိပါဘူး အဲဒါဖြင့်ဒီဘုတ်ကောင်မထွက်သေးခမရတို့လူကောင်းတော့ဖြစ်ပါဦးမလားမဖြစ်ဘူးဆိုတာကြည်တတ်ပါကောင်းပြီဒါဖြင့်အားလုံးတရားဓမ္မတို့ဝေဒနာကုံအောင်လိုက်ကြပါစို့ဒါကြောင့်ခொနကဘုရားဟောတော်မူတာတရားကြည်တို့တရားသစ်တို့မှတ်မိပါလေဦးဝေဒနာမရှိဘဲနဲ့တဏှာသေးလိမ့်မယ်လို့ငါတဏှာသေးပြီးနိဗ္ဗာန်ရောက်လိမ့်မယ်လို့ငါဘယ်တော့မှမဟုတ်ဘူးဝေဒနာမရှိဘဲနဲ့ဝေဒနာဖြစ်ဖြစ်မရှိဘဲနဲ့ ဒုက္ခဝေဒနာဖြစ်ပြမရှိဘဲနဲ့ဒေါသသေးလိမ့်မယ်ဒေါသသေးတဲ့နိဗ္ဗာန်ရောက်လိမ့်မယ်ဆိုငါလည်းမဟုတ်ဘူးရှင်းပြလည်းမဟုတ်ဘူးကွာဥပ္ပကဝေဒနာမရှိဘဲနဲ့မောဟသေးလိမ့်မယ်ဆိုငါပြားလည်းမဟုတ်ဘူးရှင်းပြရတယ်လည်းမဟုတ်ဘူးနိဗ္ဗာန်ကိုရောက်ပါဒါဖြင့်ဒကာဓမ္မတို့ဝေဒနာသုံးပါးဘာလို့ပြဖြစ်ပြလက်ရှိရနိုင်မယ်ဒကာကျွေးရမရှိပါပဲဘူးလားဒါဖြင့် ဝိပဿနာဉာဏ်ရှည်သွားရှိမှမဉဏ်လာမယ်ဆိုတာလေးယနေ့ပြောရတယ်မယ်ဝိပဿနာဉာဏ်ရှည်သွားရှိမှမဉဏ်လာမယ်ဝိပဿနာဉာဏ်မပါဘဲနဲ့ဖြင့်မဉဏ်ကတခါကျွဲထုံးစံရှိမရှိပါဘူးမယုံရင်သွားကြည့်ပါဒကာဓမ္မတို့ဝိပဿနာရည်ဟူသောအနန္တရပစ္စည်းမရှိခဲ့သည်ရှိတော့မက်သည်ဟူသောအနန္တရပစ္စုပ္ပန်မဖြစ်ဘူးกว่าလို့ပဋ္ဌာန်းဒေသနာတော်သေချာဟောတယ် ဝိပဿနာကအနန္တရပစ္စည်းတဲ့မဲ့ညာကအနန္တရပစ္စည်းပြစ္ဆုတ်ပါတနည်းဒကာဓမ္မတွေနဲ့ဝိပဿနာကအကြောင်းမဲ့ညာကအကြောင်းမရှိဘဲနဲ့ကျိုးဖြစ်နိုင်ပါဒါပြန်ဥပဒနာဉာဏ်ဒီတော့အနန္တရအကြောင်းရှိမှမဲ့ဉာဏ်ဒီဟူသောအနန္တရအကျိုးပုံပဲနင့်မို့ရကိုမရဘူးလို့ငါဖျားရဲဝံကတောင်းခံတယ်သဘောပါတော်တော်ရေးကြည့်ပါလား ဒါစာလေးပေးလေးလေးနည်းနည်းရဘူးတဲ့ပုဂ္ဂိုလ်မှန်မယ်အခုပြောတဲ့အတိုင်းနဲ့နားရတဲ့ဉာဏ်ရှိကြမယ်ဆိုရင်အော်ဝိပဿနာမပါဘဲနဲ့မဲ့ဉာဏ်ရလို့ရှိရင် အုံးသိရှည်စွတ်ပြီးပါဇက်တဲ့မျိုးရရမလားနိဗ္ဗာန်တော့မရဘူးသိတယ်မရနိုင်ဘူးသဘောကျဘယ်နည်းနဲ့မှမရဘူးဆိုတာဆုံးဖြတ်ချက်တစ်ချက်ချပါနေရာကြပါလားကဲဒါဖြင့်တကယ်ကြရမဲ့လို့ရှင်ဥပဒနာရှိသွားလို့ ဒါကြောင့်ခေါင်းကစကားချီပြီးပြောခဲ့အစကတည်းကခင်ဗျားတို့မလစ်လိုက်အောင်ဝိပဿနာဉာဏ်ရောက်လို့ရှိရင်ဆုံးမရောက်ပြီဝိပဿနာဉာဏ်ရပြီးသွားလို့ဝိပဿနာဉာဏ်လည်းဆုံးပါတော့ဆိုရင်ဖြင့်ခင်ဗျားတို့ဝန်နဲ့ဖျားပွင့်သစ္စာသိတဲ့မညံပေါ်ကောရှင်းပြီနော်ကဲဒါဖြင့်ငါကျော်ဝေနာဖယ်မျိုးရှိတော့ဘုရုမှရှိတာတော့ဗျာခန္ဓာထဲမှာရှိတာငါးပါးမဖြစ်ရဘူး ငါးပါးမထည့်ရဘူးဝေဒနာတစ်ခုတည်းကသုံးပါးပြထားတာခန္ဓာထဲမှာရှိတယ်ခမရတို့တဏ္ဍာမှာဝေဒနာပဲမျိုးရှိဝေဒနာတွေဟုတ်ကြတယ်ဆေးလွတ်လွတ်ရမလားမလွတ်ရသေးဘူးမလွတ်ရသေးဘူးတဲ့ဒါကြဲဆေးလွတ်လွတ်ရဒုက္ခဝေဒနာကဟုတ်လားဒုက္ခဝေဒနာခံရကြပါတယ်ဆိုရင်တဏှာကအရှာထွက်ရတယ် ဒုက္ခဝေဒနာခံစားခြင်းလေဆိုရင်အကြထွက်ပြီးဒုက္ခဝေဒနာရှိခွန့်ပေးရသဘောကျဒုက္ခဝေဒနာကလည်းသူကရှာခိုင်းဒုက္ခဝေဒနာကလည်းဆာလံမုတ်သိတဲ့ဒုက္ခဝေဒနာမလားဘူးအဲဒုက္ခဝေဒနာထောက်ကြလာပြီဆိုလို့ရှိရင်ဖြင့်ဒကာဓမ္မတွေကဒေါသမောဟနဲ့အရှာမထုတ်ဘူးလားအဲဒေါသမောဟနဲ့ကြပြကြယူမထဲရရဘူးလားအဲ့ဒီတော့ခွန်ဆက်နေရတယ် ဥပ္ပဒါဝေဒနာကလည်းတရားဓမ္မတို့ငါဒီကားလို့ဆိုလို့ရှိရင်ဖြင့်မိသူတူတယောက်မှမဆက်ဆံခြင်းဘူးဆိုပြီးဥပ္ပဒါဝေဒနာပေါ်တဲ့အခါရှိတယ်။အဲဒီခါကျတော့အိမ်တကားပိတ်ပြီးဒီကားလားသူ့ခွန်ဆက်ရ။သူ့လူနဲ့မှမတွေ့ရင်တွေ့ရင်သူဖောက်ပြန်မှာဆိုလို့။သဘောကျ။အဲဒီလိုခင်ဗျားတို့နေတိုင်းတကယ်ကြွေမတော်ကကြီးစင်းနဲ့မန်းလေးမောင်းလိုက်တောင်မြို့ပဲဆက်မောင်းလိုက်ဘာတွေခွန်ဆက်မလို့ခင်ဗျားကဒီလောက်ပြရတာတော့မေးရင်ရိပ်မိလား ဝေဒနာဘလူသုံးကောင်ကရှိနေတယ်ဗျအဲ့ဒါကြီးခွန်ဆက်ဖို့ဒီတိုင်းပြေးတော့သူကနှေးတယ်ပြောလို့မောတော်ကားနဲ့ပြေးပြီးခွန်ဆက်ရတာရိပ်ပြီလားအားလုံးတရားဓမ္မတွေကမောတော်ကားမဝင်နိုင်တော့ချီချင်းခလုတ်တိုက်ဖတ်ထိုးလဲအောင်ပြေးပြီးခွန်ဆက်ရမဆက်ရဘူးအဲ့ဒါနဲ့ချိန်ကုန်နေတာပဲဒါပြန်ဝေဒနာချုပ်သွားရင်ခွန်ဆက်တဲ့ဒုက္ခဟာဘယ်နဲ့လဲ ဒါကြောင့်ဝေဒနာချုပ်ရင်ဒကာရမတို့တဏှာချုပ်လို့ဒုက္ခလည်းချုပ်ပေါ့သဘောပါလားကြက်ကြက်စဉ်းစားပြီးနာတော်မှာဒီဥစ္စာခင်ဗျားတို့စားသွားကြည့်လို့ဒါမပေါ်ပါဘူးဒါကတူတူပဲရေးမယ်တူတူစားသားနဲ့ရေးလိုက်တဲ့ပြင်ကိုဖြစ်စဉ်ပေါ်မရောက်လာပါဘူးအခုတော့ဖြစ်စဉ်ပေါ်ရောက်လာဒကာရမတွေကိုပိုးရှာထွက်ကြတာဘာတော့လို့မေးလို့ရှိရင်ဘယ်နဲ့ဖြေပါမလို့ဝေဒနာခွန်ဆက်ဖို့ မခရရလို့ဒုက္ခဖြစ်နေတာ။ရုပ်မိသလားမခရရလို့ဒုက္ခဖြစ်နေတော့တခါကျေပို့လိုက်ပြီးဒီကလာသမမမဖြစ်စေဆံရမဖြစ်စေသွားပြီးဒီကလာမဝဲရဘူးလား။မဝဲပါဘူး။အဲ့ဒါဒုက္ခကြီးအလိုပြည့်အောင်။ဟုတ်ပါဘူး။အခုတော့မြေကမခရရလို့ဒုက္ခဝေဒနာကငမန္တသဘောကျ။မြေကမခရရတော့တခါကျေဒုက္ခဝေဒနာပါဖြစ်ငမန္တမေဘူးလား။ဒါပိုးနဲ့မှရှားမကုလို့ရှိရင်ဘယ်နဲ့တော့ ရပါမလားဒါနဲ့ဒုက္ခဝေဒနာနာကြွတာနဲ့ပိုးနဲ့ကုပြီးဒီကလာနေရခုတော့ဒီဝေဒနာကတော့ဒုက္ခဝေဒနာနာကပြောက်ပြီးဒုက္ခဝေဒနာနာကကြွတာဆက်ချင်းကိုကြွမကြွဘူးလားရမှာပဲအခုနည်းနည်းခန္ဓာရည်ရှိတော့တယ် ဆိုပြီးဒုက္ခဝေဒနာကကြွလာဒုက္ခဝေဒနာကကြွလာတော့ကောင်းကောင်းဝတ်ခြင်းကောင်းကောင်းစားခြင်းဆိုပြီးခိုင်းနေတာပဲမခိုင်းဘူးလားကောင်းကောင်းခြင်းကောင်းကောင်းစားခြင်းဆိုတဲ့ဒုက္ခဝေဒနာဒုက္ခဝေဒနာကထကြောက်တော့ပြန်တော့ကောင်းကောင်းဝတ်ကောင်းကောင်းစားလိုက်တော့လည်းတကယ်သက်ကုန်သွားပြန်ကုန်သွားပြန်တော့ဒုက္ခဝေဒနာထဆာလာမဆာလာဘူးလားမဆာလာပြန်တော့ခမရတို့ကအခွန်ဒုက္ခဝေဒနာတဲ့အခွန်မဆက်ရဘူး ဘယ်ဒါဖြင့်ဒုက္ခဆယ်ဒုက္ခဆယ်ဟုတ်လားရာရန်ဥပ္ပခါနဲ့အလုံးရာလည်းမတတ်နိုင်ဘူးကမရလည်းမတတ်နိုင်ဘူးကရှာတော့ရှာမှာပဲရာရန်ဥပ္ပခဝေနာကြွလိုက်ပြီရိပ်ပြီလားဒါဓမ္မတွေဘယ်လိုနှိမ့်ဆက်နေလဲဆင်းနော်ဒါကြောင့်အန္တရာယ်ကင်းလို့ဘေးကျင်းကြရလားမေးရမနဲ့ဘယ်နေ့အန္တရာယ်ကင်းဒါခန္ဓာရှိလို့ပဲရိပ်ပြီလား ဘယ်နဲ့ကြောင့်အန္တရာယ်မကင်းပါလေဘာခန္ဓာရှိနေတော့ဩဒါရင်ဘယ်ချိန်မှဝေဒနာမကင်းလို့ခင်ဗျားတို့ဒုက္ခရောက်နေကြတယ်တခါကျော်ဝေဒနာကင်းရလားကွာတဲ့ဘုရားသခင်ကိုရမကြီးကဟောချပါတယ်ပုထုဇဉ်မျက်လုံးနဲ့ကြည့်မယ်ဆိုရင်တော့ဖြင့်အဲလူမိုက်ပုထုဇဉ်မျက်လုံးအကြမ်းမြန်မရှိတဲ့ပုထုဇဉ်မျက်လုံးနဲ့ကြည့်မယ်ဆိုရင်ဖြင့်ခန္ဓာကိုယ်ကြီးကြည့်လိုက်လို့ရှင်ကျမ်းမာတယ်ချမ်းသာတယ်လို့ဖြေကြမှာပဲ ခုလိုဝေဒနာသိတဲ့အရိယာမျက်လုံးတက်ကြည့်လို့ချင်းဘယ်ချိန်မှမကြမ်းပါဘူးမှန်ပါဗျာဒါသူခမည်းတော်ငကုလပိတာဟောတာပဲဥဒုဇန်ကလူမိုက်ဆန်ကကွာကြံတဲ့ပုဂ္ဂိုလ်ဝေဒနာကင်းတယ်ဆိုတော့ဝေဒနာကင်းတယ်လို့ထင်ဖြင့်ဥဒုဇန်လူမိုက်တာဖြစ်ရမယ်အရိယာတို့တတိသားဖြစ်လို့အရိယာမျက်လုံးသာတက်ကြည့်မယ်ဆိုရင်ဘယ်ချိန်မှဝေဒနာမကင်းဘူးမှန်ပါဗျာရှင်းမလားရှင်းပါဗျာဘယ်ချိန်ဝေဒနာကင်းကြမှန်ပါဗျာ ဒါပြန်ခင်ဗျားတို့ကမေတ္တာပို့နေတာအလုံးစုံပုဂ္ဂိုလ်တို့ကြံ့မှာပါစေချမ်းသာပါစေကိုယ်လည်းအနာရင်နဲ့ရိပ်ပြီဗလားကိုယ်လည်းပဲနဲ့ပြန်နေအနာဘယ်လုံးပေါက်အဲအနာဝင်တရေရနေပြီသူများကြံ့မှာပါစေချမ်းသာပါစေဆိုတဲ့စကားကြွယ်တော့မခက်ဘူးလားအဲ့ဒါကအဘိဓမ္မာနည်းနဲ့ရှင်ဘယ်ချိန်မှမကြံ့မှာသုတ်တံသမထအနည်းနဲ့ဆိုလို့ရှိရင်မေတ္တာပို့ရပို့ အဘိဓမ္မာနည်းနဲ့တော့ပြန်ခန္ဓာကိုယ်ကဘယ်လိုပဲပုတ်ဖို့ဝေဒနာသုံးပါးကြွနေတာရှင်းမလားဒါဖြင့်ဓမ္မတို့သုတ္တနည်းနဲ့ဖြင့်သမထနည်းနဲ့ဖြင့်မေတ္တာပို့တာကောင်းတယ်ဝိပဿနာနည်းနဲ့သေချာကြည့်လိုက်ရင်ဘယ်တော့မှအန္တရာယ်မကင်းလို့တဏှာသေးမှအန္တရာယ်ကင်းတော့မယ်မှတ်ပါရှင်းမလားဘယ်ကြမှာအန္တရာယ်ကင်းမလဲတဏှာကငါးကြီးတော့မသေးနိုင်ဘူးကွာတဲ့ဝေဒနာယဝေဒနာဖြစ်เสียတဏှာတဲ့ဝေဒနာကြောင့်ဖြစ်ရတဲ့တဏှာ ငါတော့မသိနိုင်ဘူးဝေဒနာသိအောင်တတ်ရင်ငါသိမှာပဲသိရမလားဒါကြောင့်ဘုရားသခင်ကိုရမကြီးကဝေဒနာနိရောဓဟောဝေဒနာသိမှသိမှာဝေဒနာမသိရင်ဒါဖြင့်တကယ်ကြွယ်ရည်ကြည့်ပြီဝေဒနာသိအောင်လုပ်ရတယ် ရှင်းမလားဒါဖြင့်ဒကာဓမ္မတို့ဝေဒနာနုပသနာကိုယနေ့စပြီးကြလားအဆုံးမဝင်ရှေ့ကထားဟုတ်လားဖယားပွင့်တော်ကိုနောက်ကလိုက်ဆိုတာတော့ရှင်းရပလားရှင်းပါဘူးအဲ့ဒါဖြင့်ဒုက္ခဝေဒနာကိုဒကာဓမ္မတွေကရှုရလိမ့်မယ်နော်ဒါဒုက္ခဒါဒုက္ခဒါဥပ္ပခါဒုက္ခဝေဒနာကျေတို့ကပေါ်နေတယ်ဒုက္ခပေါ်နေတာဒကာလောကိစကားကဈိန်ခံနေတယ်ပြောကြတယ် ဒုက္ခဝေဒနာပေါ်တာကိုဘယ်လိုပြောကြအဲ့ဒီစိတ်ခံနေလို့ရှိရင်ဒုက္ခဝေဒနာနောက်ကတဏှာစိတ်ခံနေတဲ့ပုဂ္ဂိုလ်မှာဥပါဒံဟုတ်လားကံသဘောကျအပေသဘောကျလားအပေလေးပါပဲရှိတယ်တဲ့ကမ္မဘောသိစီဇာတိကိုသဘောကျဒုက္ခဝေဒနာပေါ်လို့ဒေါသထွက်နေဒုက္ခဝေဒနာပေါ်တဲ့ပုဂ္ဂိုလ်ကဒေါသထွက်နေဒေါသထွက်နေတဲ့ဒုက္ခဝေဒနာကဒေါသ သောကဟုတ်လားပရိဒေဝသွားလိုက်ပါတော့တရားသေးရဥပါယသအဝိဇ္ဇာဝိဇ္ဇာပြည့်စရာသင်္ခါရဒီမှာမလာပဲဘူးလားသင်္ခါရပြည့်စရာဝိညာဏဆိုတော့ဟောတာအပယ်ရောက်ပြန်တာပရိဒေဝိညာဉ်သွားပေါ်တယ်ဒါဒုက္ခဝေဒနာမရှိတဲ့အတွက်ကဲဥပ္ပခဝေနာတော့ဝန်းနဲ့မျက်စိနားနာကောင်းလျာဝန်းနဲ့မှာဥပ္ပခတွေပေါ်ဘူးလားပေါ်တယ်ဥပ္ပခဝေနာကိုဖြစ်တာပြက်တာမသိတော့မသိတာဝိဇ္ဇာဝိဇ္ဇာဖြစ်စရာ သင်္ခါရပစ္စယဟောဝိညာဉ်ဆိုတဲ့ပယ်လာတယ်မလားဘူးလားဒါဖြင့်တရားဓမ္မတို့ဒီဘက်မှာအပယ်ကြီးညီကုန်းချုပ်မချုပ်ဘူးလားဒါကဖြစ်စဉ်ကြိုက်ခင်ဗျားတို့ဝန်းထဲမှာဖြစ်စဉ်ကြိုက်ခန္ဓာဖြစ်ပုံကိုပြတာလို့မှတ်ပါရှင်းပြီနော်ဒါဖြင့်တရားဓမ္မတို့ဒါတွေမပယ်ဘဲနဲ့ခေါင်းကဒုက္ခဝေဒနာကိုဖြစ်ပြမရှိဘဲနဲ့တဏှာသိလိမ့်မယ်လို့ငါဖျားမဟုတ်ဘူး ဒုက္ခဝေဒနာဖြစ်ပြမရှိဘဲနဲ့ဒေါသသေးလိမ့်မယ်လို့ဥပိ္ပခဝေဒနာဖြစ်ပြမရှိဘဲနဲ့မောဟသေးလိမ့်မယ်လို့မောဟဝိဇ္ဇာသေးလိမ့်မယ်လို့ငါဖျားမဟုတ်ဘူးနိဗ္ဗာန်ရောက်လိမ့်မယ်လို့ကောဒါဖြင့်ဒီကြားမှာညံကွင်းရဟောဒီကြားမှာညံကွင်းရရိပ်မိဗလားဝေဒနာနောက်ကပါလဲရခိုင်းလာတဲ့ဝေဒနာကိုခိုက်ရှေ့တိုးကြညံကိုနေနောက်ကနေထားဒါဖြင့် ဒီကနေ့ညာလေးကဒုက္ခနောက်ကလည်းညာလိုက်ဒုက္ခနောက်ကလည်းဥပ္ပခာနောက်ကတော့ညာလိုက်နိုင်လို့ရှိရင်ဒီတံ္ဍရာပဲနဲ့ဒီကံကြရာပြတ်သွားတယ်ဆိုတော့သူများပြောလားဖြစ်စဉ်အမြင်လားဖြစ်စဉ်အမြင်ဖြစ်နေတာတခါကျွယ်ဆိုရင်ကြရှိရဒါကြောင့်ဝေဒနာနုပဒနာရှုမှတဏှာစိတ်အားကြီးတဲ့ပုဂ္ဂိုလ်မှာဝေဒနာနုပဒနာပေးกว่าတဏှာရာတဏှာပေါင်းရတဲ့ပုဂ္ဂိုလ်ဘာပေးရမလဲ ရှင်းပြီနော်ဘာပေါ်များတဲ့ပုဂ္ဂိုလ်ဝေဒနာနုပါဒနာပေးရရှင်းမလားတဏှာပေါ်များတဲ့ပုဂ္ဂိုလ်ကိုတခါကြွေးရင်းပြီဒီတဲ့ဓမ္မတွေမလို့ရှင်းတဲ့ဓမ္မတွေများ ပစ္စည်းကိုတော်ပြီတန်ပြီကျတို့ရတယ်နဲ့ရောင်ရဲပါတော့မယ်ဆိုတဲ့ပုဂ္ဂိုလ်ပါရလားမှန်ပါဗျာဒါဖြင့်တဏှာပေါင်းရတဲ့ပုဂ္ဂိုလ်ကြီးပဲမှန်ပါဗျာဆိုလိုက်မဆိုလိုက်မှန်ပါဗျာဒါဖြင့်သူဘာဘယ်ဝိပဿနာနဲ့တော်ပါလိမ့်ဝေဒနာနုပဒနာနဲ့တော်တယ်ဆိုတာသိချင်ရှင်းမှာမရှင်းဘူးလားဒါဖြင့်ဒကာဓမ္မတို့ဘာဝိပဿနာရှိကြမလဲဝေဒနာကဘယ်ရှိပါလိမ့်ခန္ဓာထဲမှာရှိ အသက်ရှင်နေတာကဘာနဲ့လှည့်ပြီးအသက်ရှင်လဲဝေဒနာနဲ့အသက်ရှင်နေတော့ဩကိုရှင်နေတဲ့အသက်ကိုရှိလိုက်ရင်ပဲခင်ဗျားတို့ဒီအသက်ကလေးကခဏခဏသိနေတယ်ဆိုတော့သိရတော့မယ်ဒုက္ခဝေဒနာနဲ့အသက်ရှင်နေတာလေးကိုဒီကညာကနေပြီးနောက်ကလိုက်လိုက်ဖြစ်ဖြစ်ရှုလိုက်အင်းတခါတည်းတယောက်သေးဖို့မတော်ကြကြတော့ဒုက္ခတွေပေါ်လာပြန်ပြီအကြောင်းတိုက်ဆိုင်လို့ ဖတ်တယ်လေဝေနာပေါ့ဗျာအဲဒါလေးရှုလိုက်ကြတော့လေဖြစ်ပြီးပြက်တာမြင်လိုက်ဘူးလားမြင်လိုက်ကြတော့ကိုယ်သိကိုယ်ဝေဒနာခန္ဓာဆိုတဲ့တခါတည်းတယောက်မသိသေးဘူးတခါဥပ္ပခါလေးပေါ်လာတခါကျွဲဖြစ်တဲ့ရှုလိုက်တာဥပ္ပခါဝေဒနာနဲ့အသက်ရှင်နေတဲ့တခါကျွဲတယောက်ကမသိသေးဘူးဒါဖြင့်ဥပ္ပခါရှုဆိုတာဘာပါလိမ့်မလဲလို့ အကွက်ကြကြအမှန်ကိုပြောတော့တရားအားထုတ်နေတယ်လို့ခင်ဗျားတို့ကဆိုလိမ့်မယ်မဟုတ်ဘူးတရားဓမ္မတွေကတရားအားထုတ်နေတာမဟုတ်ဘူးတရားကျွဲကတရားအားထုတ်တာမဟုတ်ဘူးကိုယ့်အသေးကိုကြည့်နေတာဒါကအစ်စ်ဘုရားကအားထုတ်တယ်ဆိုတာကမြို့သုံးဖြစ်ကိုယ့်အသေးကိုကြည့်တာကမှကိုယ့်အသေးကိုကြည့်တဲ့ပုဂ္ဂိုလ်ဟာအော်ကိုယ့်တရားမြန်လားကြည့်လားကိုယ့်အလူပါကိုသိတယ် ကိုယ်ဒုက္ခကိုယ်အနိစ္စဒါဖြင့်သူများအနိစ္စသိလို့ကိုယ်မမရဘူးဗျာကိုယ်အနိစ္စသိမှသူများဒုက္ခကြောင့်ကိုကခမရတို့ကိုယ်ကုသိုလ်ကဒုက္ခရောက်တယ်တို့တော်သေးရဲ့ဆိုတဲ့တဏှာကလာတယ်ကိုယ်ဒုက္ခကိုသိတော့ဖြစ်တဲ့ဒုက္ခကိုကိုယ်ဒုက္ခကိုသိတော့တော်ပြီတန်ပြီဒီခန္ဓာမလို့ရှင်ဘူးလား သဘောပါလားဒါပြန်ဥပဒနာရှုတာဒီမျိုးတုံးကတော့ဥပဒနာရှုတာပဲအမှန်ကန်ပြောစမ်းပါဆိုတော့ဘယ်လိုပြောကြရှင်းမလားပါပါလိမ့်ကိုယ်သေးကိုယ်ကြည့်ခိုင်းဒါဖြင့်ခမရတို့ပြောစရာအကွက်ကပေါ်လာခမရတို့ငကိုယ်တုံးကကိုယ်သေးကိုယ်မမြင်ဘူးပါဘူး မမြင်ဘူးပါဘူးသူများသေးတော့ခင်ဗျားတို့အတုပပုတ်လို့မြင်ဘူးတာပေါ့ကိုယ်သေးတော့မမြင်ဘူးပါဘူးတဲ့ဩဒီတခါဖြင့်ဘုရားအဆုံးမရောက်လာလို့ကိုယ်သေးကိုမြင်ရဘုရားကရှိတာဘုရားအဆုံးမမဟုတ်လားအဲ့တော့ဘာဖြစ်လာတော့ဒါတိုင်းတော့သေတော့သေခဲ့ကြတဲ့ဘဝပေါင်းပဲဝေဘူးလားတောင်းအောင်မြင်ပါကြတဲ့တို့တော့မြင်ဘူးရဲ့မမြင်ဘူးတော့ခင်ဗျားတို့ဘယ်မှနိဗ္ဗာန်မရခဲ့ဘူးရခဲ့ရလားဒါရင်တော့ပြန်တကူ ဥပဒနာရှုလိုက်တော့အင်းဒီဝေဒနာနဲ့သိရှင်နေတဲ့ပုဂ္ဂိုလ်ဒီဝေဒနာဖြစ်ပြီးပြတ်သွားတာတယောက်တည်းတာဒါပြန်ဥပဒနာရှုတာပါပါလေကိုယ်တည်းကိုကြည့်ကြတာရှင်းမလားကောင်းပြီကိုယ်တည်းကိုမြင်တဲ့ပုဂ္ဂိုလ်အပြင်ကိုယ်တည်းကိုမုန်းလို့မယ်ဆိုတော့ကိုယ်တည်းကိုမြင်တာကဟုတ်တိုင်းမှန်စွာသိတယ်ညာဝါစာလိုသုံးရထဗုဒ္ဓညာကိုယ်တည်းကိုကြည့်ရပါများလို့မုန်းလာတာက ကိုယ်သေးကြီးကိုမလို့ကျင်တာကဒါနဲ့တဲ့ရတယ်ဆက်ဆက်ကတုံးမှာဒီတိုင်းဟောပါတယ်ကိုယ်သေးကိုကိုမြင်တာဘာညာလို့ကိုယ်သေးမြင်မြင်ရပါများလို့မုန်းလာတာကဒီသေးကြီးနဲ့ပြန်နေပဲမနေကျင်တော့ဘူးလို့စွန့်ပြစ်ခြင်းနဲ့ညာကမဲ့ညာဆိုတာကိစ္စပြီးတယ် သဘောပါဒါကြောင့်ဒါအနတ္တလက္ခဏာသို့သွားကြည့်လေဒီညာသုံးဧဝမေတံယထာဘူတံသမပညာတထပံဆိုပြီးယထာဘူတညာဟောလိုက်ဧဝံပတ္တံဘိက္ခဝေဝေဒနာယပိနိဗ္ဗိန္တိဆိုပြီးနိဗ္ဗိန္ဒညာဟောလိုက်နိဗ္ဗိန္ဒံတော်ဝိရိသတိနိဗ္ဗိန္ဒံတော်ညီဝိရိတိရှိတော်ဝိရိသတိမဉဏ်ပေါ်လာ၏တက်ချင်းကဲနဲ့မဉဏ်ပေါ်လာ၏ဆိုတော့ဉာဏ်သုံးဉာဏ်ဟောလိုက်ဒါပြန်အလို့စင်မှာခင်ဗျားတို့ ဝေဒနာကြီးဖြစ်ဖြစ်မြန်ကြည့်မှုတဏ္ဍပါဝေဒနာဖြစ်ဖြစ်ကိုမောအောင်ကြည့်မှုဝေဒနာဖြစ်ဖြစ်ကိုဆုံးအောင်ကြည့်မှုအသုံးနာပါရှင်မက်ဆိုင်ပြီးတော့အောင်ပြီသဘောကျဒါဖြင့်ဓမ္မတို့မက်ဆိုင်တော့ခန္ဓာကိုယ်ထဲမှာဖျားပွင့်ဝေဒနာဖြစ်ဖြစ်မြင်တော့ဝေဒနာဖြစ်ဖြစ်ကိုမုံတုံးပါတော့ဖျားဆုံးမှရောက်ဖြစ်ဖြစ်မြင်ဖြစ်ဖြစ်မုံတဲ့ညာဟာပါပါလိမ့် အဲ့ဒါဘုရားဆုံးမသာသနာတိုင်းကြုံလို့အဆုံးမရောက်တာဖြစ်တဲ့ဆုံးသွားတော့ကိုယ်တန်တာမှာကိုပါဖြစ်အဲကိုယ်ဝန်ထဲမှာဘုရားပွင့်လို့ကိလေသာအဆက်ပြတ်သွားတာဒီကြည့်ပါလားတဏှာပြတ်တယ်ဟုတ်လားဒေါသပြတ်တယ်မောဟပြတ်တယ်မပြတ်ဘူးလားဟောဒီကဓမ္မတို့ဖြစ်တဲ့ကနေရာတိုင်းသာလိုက်ပဲဒါပြန်ဝေဒနာကိုတစ်ခုတည်းရှိလို့နိဗ္ဗာန်မရအောင်ပေါ်ရသုံးရုပ်ကိုလှည့်ရှင်နေရ သဘောကျတခုလေးရှိလို့ရှိရင်လေတချို့နေရာမှာဒုက္ခဝေဒနာရှိတော့ဒေါသရင်သေပြီးဒီကလာကြံတဲ့တဏှာတွေကအဝိဇ္ဇာတွေကသေပါဘယ်နည်းနဲ့မှနိဗ္ဗာန်မရဘူးလို့ငါဘုရားဟောလိုက်တယ်လို့ဆက်ဆက်ကသုံးမှတောင်းရင်းကြီးဝေဒနာသုံးပါးကိုသူ့အနဲ့သူတတ်ရဒုက္ခဝေဒနာမရှိရင်တဏှာမသေးဘူးဒုက္ခဝေဒနာမရှိရင်ဥပ္ပခဝေဒနာမရှိရင်သေဖို့ကတရားကြီး သေလုံးကတရားကြီးဖြစ်နေတဲ့အတွက်ဒုက္ခဝေဒနာတွေသလုံးဒုက္ခလည်းချုပ်သွားပြီဆိုရင်နဲ့နာကမ္မထမ်းပြီးပြီလို့မြည်လိုက်ပါဒုက္ခလည်းချုပ်အောင်ဥပ္ပခါရောသူတို့မချုပ်လို့ရှင်သူတို့နောက်ကအစဉ်ဆက်ပေါ်မဲ့ပြိဿသမုပ္ပါကြီးကချုပ်နိုင်ပါ့သဘောကျလားကဲနိုင်ရှိပြီဒီနေ့ဒီရင်တော့ကြစို့